ဒီကောဘောကမနုဒီကောကောဒီမနောဒီမာကောဝလောချီကောမနုလောချီမာခောဒီကမ္မစကာကံရာတံလောကဝုစုကံနရပြောကြောင့်ဟိုတညံအတုတိဒေယကံကျေသံမောတေလောစံတအလုဖြုံဟံဆိုင်ယေတေယံအတေံဘုယံနိသံတဆက် สร้างเลยสวัสดิมาจังเงินยางต่างดูเลยตั้งแต่โคตรเงินเป็นลาชาจอปอมองก็จังสามใจจินเป็นงอนบนพัดลมกู้เงินคืนเดินถ้าคือเงินร้านว่าจำที่สังก็หันเสียงเสียงเรื่องเสียงตาทีสอดาวิญญาณก็ต้องมีหูชีนับสาพระเจ้าวิจารณาอภิเยกมันสมุทัยคนละหน้าตั้งองค์ ทรงพระองค์ทุกครั้งทางลังเอสิบิอมชื่อเบลอมก็เสียงทางยังโคใจกองส่วนอยู่เกินโลกาเป็นผีตุยกองผู้กองทันเสียงเหลียงนี่ทวางคลองติดบาไปที่วิจารณ์หนุ่มกัมผ่านความรู้นี้ไปคนอิทธิบาทผ่านขึ้นมาเองดาโปปาพิชาติเป็นกับกองต่างๆเอาเรื่องก็จะเหนือเดียวได้ လမ်းကြီးနင်းနေရုံမှုကြံဖန်ဆောင်ကြံနေတางအောင်လုပ်လိုက်ပုဂ္ဂိုလ်မျိုးအစဒီငင်ကံကာပွန်တွန်တွန်နာပလန်စတောင်းများကကံဟာပေါင်း30ရှိနှုတ်ကဟန်လိုက်နိုင်ကံကောပင်တော်ကြီးအဒီယံ လောကုတ္တအရာအာသာဝသယဘူဝေကံဟန်ထုံတိယံကြည့်လေသာကုံခန်းတိယံအရဒမဆိုဤချမ်းဤကံမိဘနှုတ်ကဟန်တိုင်းဇံလိုက်ခါနပြင်းရင်ကြည်ဇံလမ်းမှန်ကျွန်တော်ကျမ်းတယ်ပြီးဓမ္မထပေါ်ထုတ်မောင်တို့ကြောင့်ဆောင်ရနာတံနှုတ်ကြည်လံနေစကွမ်းပေါ်မြတ်ထုံလျံအနလောကြီးဆံရန်ခပ်အံကြံဘုလုံလုံလန်းကခါနပြင်းရင်ပေထုပြားထောင်းကြွာကွန်ဘောစပေါ်မီဟု 请啊请呀，后面广播说话你好，请啊请呀，俺们唱的俺们点点点点，嗯，那个什么叫保安呀？你看，俺们的门上走的女人那叫干，那是干的，你有什么办？ သမာညာနယောကသုခံဇာမထာဘောကမင်္ဂအပမယောတောလောဘုရားတိဘာဒမနောဘုရားဗြာသံဃေလောဘုရားဗြာအပန်လီအပန်လီဆေအပါလိသေဘောဇေတေသုစီပိပတ်အနာပိဖို့နေအဒောဒံဒီမန်ဒီမတ် ခါလေးတစ်ခုကြာကောင်းနေဝိပဿနာဘာဝနာလေးဆယ်နှင်းရဲ့အကျဉ်းဒိဋ္ဌိပါတာမထပိတပြာပေါ်ထံပါဒပံယေယထမ္မောခောတိယနာဖြစ်သောပြတ်သောသဘောမနတိကရဥပတိပင်ချမောပြတံမဇောမခန္ဓာယံနာဝိညာဉ်ဇောယုတံလောဝိပဿနာဘာဝနာလေးဆယ်အမှန်တန်ဒီအော်ဒီမန်ဇံခောပင်တော်လေးဆယ် တွေ့အောင်အနိစ္စတော်တော်ဟတံဒီဝိတိကဓမ္မတော်မလဲအနုသဘောယုံနံဒုက္ခသံဃာတရာကနငါပါတုံးလုံးလုံးဆောင်ရုံကုံမမတ်မောင်ရေကောဗန္နလုကမမတ်မောင်ရေသဘေသံလေးရှိတယ်မြေရောက်တော့မကျွန်မလိုလားလား อย่างยินอนัตตาราหัมเจียนทางเรื่องยินเจียนผีชางสันวนเอาเอ้ชามบางเอาฟังเอายินเอายินมือจินสาที่สันยินมือจ้อยเพื่อความผ่านยอมละอันบังโขเจ็บยากยากจึงเลยพุงจึงบ้องอาสวะบ้องบันขวัญเอาเป็นจึงเอาเป็นขันได้ด้วยนามขันจะหานี่อดีตนา สามสาทุกคำอันเล่าอันวานคุณผู้สายต่างบัญชีมาเท่าเป็นนี้สูผิดกุมกุยจาวสมถะภาวนาก็มีสี่สิบปางวิปัสสนาภาวนาก็มีสี่สิบปางสมถะมานั้นอาภิปุโรหะลังสมาธิที่สังจิตตั้งตั้งใจเป็นข้างข้างที่ยอมกรรมฐาน ပရိကံရှိလေဟဘောကလေကံဒီယန္တရာဥပသနာမာနံတာဝရှိအမှုဉ္နံပမပရိကသမုပ္ပါသသိဇာခန္ဓာစယရာခောကိနနိဇဒုက္ခအနတ္တကံအောစီတိလက္ခဏာသံဘာဒေယံဟောဇေဇောဇောလဘဥနုဥနုကလေယောကောသံခုံသဗ္ဗယတံလောသံဘံခုံလေဖောက်ကြံဖန်ဖန် သမတုကဝံဝါသကလာတိအဖြစ်ကြည်ရင်ရှင်ခံကောခံမံစေဝံစေယံဧယံလတ်ချံကဝံခြင်းဟိတတဝံတုပတံပိုင်ပိုင်ဝံဒီစံခုကြောင့်ကျေစုရုပံလေအောင်ဖြီဖြီဖြီဖြီသံသံခေဝံဝါညောခေဝဇံဖြံလန်အတံတံဝိပဿနာဘာဝနာလေးဆိုအမြဲတမ်း နဝံကိနံသံရတာလည်းသူအနိစ္စတော့ပုဂ္ဂိုလ်စကောမမမောစေတေကုဏ္ဍယံဘလေရောဂတော့ပြင်စီအနာရောဂါတော့ရှိပါရင်ဇံတုံဇံချာဇံနိစ္စယနံဘလေကန္ဓာတော့ပြင်ပြင်းပြင်းပုံအုံနောင်ရောက်တဲ့အတွက်ပြင်းညပြင်တန်းလာလည်းဘလေကန္ဓာတော့ကြည့်ရစာပိုင်းဟောတော့ညစ်စစ်တို့ခမ်းလို့လည်းဘလေ အခတော့ကောက်တင်ပြမကောင်းမှုအကုသိုလ်မူကိုရာအမလခရာနဲ့ဘုံလုံးသောအမိဒီပင်ကိုကိုပန်းကိုဝိတာရအမန်ကိုလည်းငါငူလန်အကျင့်ကျပန်ပန်အော်လို့အော်ကြောင်းသောအမနကွန်းကိုခုံးကိုตั้งหลายห้องသောအမနကွန်းကိုခုံးကိုตั้งหลายห้องနမ်နာ ปัดมาล้วนหลังกองข่าวมือทานเพื่อประชูชูจูเย็บจูดังพระรำมันดองมองอยู่ของซ้ำจิ้มจางคืนแยบหายไม่รวมปัดอยู่ท้องเล่นเล่นอันนั้นยังนำสังรานุอาบาดาโดมีกับกับดำทั้งหันตั้งกับตั้งเทียนยิ่งเนียนอาณาเล่นเดิน ဗရတော်ဒူတော်အမိတ်ပါအမိတ်ကြီးရန်ဓမ္မအစဖြံတန်တဲ့ဘုံဘုံဗရလောကတော့ကောရင်တမလလောကလာအာဓမ္မဝါသနာနဲ့ဘုံဤတိတော့ဒီဒီအကျိုးကုဏကြကညာကြောင့်ဘုံဥပဒဝတော့ဒီဒီဖေးခရညာကြောင့်တုဝတ်မောင်တော်လည်းဘုံဤဖေးကြမတန် ครบอ่านความตั้งท่าที่จำมาให้เสื่อดันทุกพออย่างจอมเป็นลานใหญ่เมื่อคือเขาเป็นอนิจจาจันผู้ชิดที่ยึดเอาตั้งชื่อลูกสองนิ้วสามีอาจารย์ที่รักษาขาภาวนามีสิ่งโยนเอ๋อันนั้นคือนำสังฆราชเลย ဒုက္ခတော့ခပင်တံတေရိသံနေအေနာတိဖြေဒုက္ခနတပံဥပသက္ကတော့ခပင်တိကာမဂုဏလုံးစုံကပ်မှုဖြစ်သပ်ကပ်နတပံဆလတော့ဘုံမတိကျေဆုံးမြတ်တော့ကံပြပါမင်းဒီဒီတုံလုံးထုံးလန့်တန့်တေနတပံဘောဂုံကုတော့ခပင်တိတိကကျေပြန့်ချာရှိနတပံပတုဝတော့ခပင်တိအန်တိကြီးမောပင်ဒီမန်တိကြီးဒီကနတပံ အဒါနတော်ဒီတပိဒီဒီဟောဘောလဒီနဲ့မောင်လေးနဲ့မြတ်ပါသဝဒုက္ခတရာဖန်ကြဝနဆံလေးတော်ထင်းဉာဏ်ပံပံအခါဤဝအခါကရေဘောဝနေကွာခါကျင်ကျင်ဘောလိုက်ကျွန်မဒီမင်းတော်ဘောပန်လေးရှိအမှုပန်ရှိစာနိဗ္ဗာန်မှန်ကြံလေတေဝိခလုံးသာဘုံသံဃာကမ္ဘာကံဒီကြည်တံတေဘံဒီမင်းဆောယောဇီဝန်ရုမနောင်ဆိုင်စေကူဇေနော ပြေမဟာမြတ်ဗုဒ္ဓရာကံနေပတိနာတော့ဒီလိုဖြစ်ဘုံကောင်းဤခူရာမောင်လေးနဲ့တပန်းသဒရဏတော့ပြန်အောင်လာလို့သံဃာဟောတင်ဒီကိုပါရမောင်လေးနဲ့တပန်းရိတ်တော့ဒီတချာမဆာတန်လေကမောင်လေးနဲ့တပန်းတုဆတော့ပေါလိပွေဖန်းအမလို့ကောင်းခါနဲ့တပန်းဆုံရတော့ဇရံတဲ့လေကိုရလောက်ချာမဆာမောင်လေးလောဆောင်ကောင်းလို့ဒီနဲ့တပန်း နေသံဃံဒုက္ခသာတံဝိဟောဖြေခုံသောယုံယပြန်ရယေမံခန္ခောကိဝိသံယရာပါသပ္ပတေဝယံပုတ်ခြင်းနေယံအလေအလေမေမအကြတိမေလာသင်္ထာထာဩပံနိဩသောလေအဲ့ဒီနံဆိုရမယ်အာဒီနဝတော့ကမန့်တံဒီမကောင်းမှုအာဟုဆိုရင်ဘယ်လိုိရိနာမဓမ္မတော်စတင်တံတံထောခုပင်ပြာတံဖောက်တံယာနိဗ္ဗာန် အကာရတဘောဒီဒီမတန်ရာအတော်စဘောနဲ့ပန်းနေအခမူလာတော့ကပင်ဟောင်းကျေတီပင်ကောင်းမှုအကုဆိုနဲ့ပန်းနေဝဋ္ဌကတော့စံဖန်းစံပြန်စံယူစံနဲ့ပန်းနေဒီဘဝတော့ကံစီအကံစီကုဆိုတူစီပါနဲ့ပန်းနေဒါတော့တော့ကျုံးယူလိုက်ကုန်ပင်ယူလိုက်အာသဝတာစီပန်းနေပန်းနေ จังวามมีดีบึงโอยาจำสามองจึงยอดจึงอนไมัตจตาสุบสับขามยากมาคาทางวัฒนาจอมมัดเอามาเอามองตาหับคู่กึงเงินเบื่อชนโอสามกึงห้าปันไหวพาย่องพายักพาจ้องพาเจ็ดหมอกก็หมอกเยียงนั้นหับไปเรียนมันยิ่งสูงเขินกูหากันดาตั้งุูงอมุอันนี้มาเล่นมาใช้ดโกเป็นโมกเดือดดีเดนเศร้าเดือดเน နာမေကံသံဃာနေသေရတတော်ကံပုဒ္ဓအာရကျောင်းသားစီပါပြုပြောင်းစီတော်ဝင်မပန်းနေသာတိဓမ္မတော်ရှင်ကံတော်လေတန်းကိုပြုဆောင်စီမပန်းနေမာရမိတ်တာတော်ခေါပင်ပေါ်သောပေါ်ခေါအနိကံပန်းနေသရဓမ္မတော်သာသုဇံကျေယံမြေအကျိုးကိုကုလို့တာနံမြတ်ပန်းနေဓာတိဓမ္မတော်သာပင်စံခဲငန်းလေကမ္မစံတံစုစုစာသာနံပန်းနေ မရဏဓမ္မတော့သာတာသံဖြင့်ဘိက္ခုဥဒိသံဖြင့်နံပါနေလည်းမမြင့်တင်ခိုရာမနံတုဝကနဖာဟိပါတောထွန်ဖနေလမေကာခြင်းရတာကျုံလွန်စွာဒီပန်းတွင်ဟူလေသံခပင်ဒုက္ခပုညံဟာဒီဟာပါဒာနိညောကြကံတဝသေမြတ်၏သံသုမနုမနစိကာရံဒီကံယာဤဖန်တံတေ အနန္တေနံသရဏနာမေအနတ္တတော်ဒုက္ခမောလိဝဒုက္ခသောဝိကာရနန္တပါသောကဓမ္မတော်ဒီနေ့ကျိုးတွေဟန်မိုက်ခိုက်ကြရင်နန္တပါပြိဒီဝဓမ္မတော်ဒီနေ့ဟန်မိုက်ကြရင်နန္တပါသံဝိရိတိကဓမ္မတော်ဒီနေ့နာမယံချင်းရောက်ဒီကောင်ကြည့်ရစာညာတာပတ်ကိုဆိုပြနန္တပါလက်ဆံကိုတင်အနတ္တလက္ခဏာ၅ပါးထာဟံယံနောက်ရန်စုခော โดยอิงกับยอนได้ปานนั้นแค่อัตวันนั่งลำเนื้อนี่งานจัดงานยังอัดผ่านเจเจวิ่งส่งคุณเดียวยักสวายาเท่ายาโอนี่สุดตาลัดยาว่ามันสู้ก่อนยังมันมีสะพอดีหนึ่งคำออกกองเสียวทานเสียงนั่งดีฮะผีเสียงมันสมุนสว่างใจลาดีเดือนเฮ้ သာဝတ္တောဥပါဒံသုခံခါရောလေသောအောင်လောပါရမံဟိတကာယိဝိပဿနာဘာဝနာသုရှိတံအနိကဗရာဒုက္ခဗရာအနတ္တဗရာနမဉ္ဇာနာတံဝိဒံသရမေဘံဘောယံအနိကသမိရှိအနိကသံ निषिभ्यं दुःखसंशाभ्यं अनकासंहाभ्यं त्वां गन्तं शिशुभ्यं अभ्यं साम्भो विनिरिको गं गं बोभैलोकि लोकसम्पा बोभैलोकि हतमहोद्रा बोभैचिन्भ्यौ अनुबलिषि समिबाञ्चिभ्या बाङ्गं तदेव मो खन्दा दुःख ရှင်မြေပြေဖေးဖိုက်ကိလေသာကြောင့်ဟော ခန္ဓာကိုယ်သာသနာကြောင့်မတော်ခုခုမီမီမမပါရစာပြတ်တဲ့မှုကိုကြောင့်အမှုကိုလုံးမတန်ရန်မံပန်ရင်းဆောင်ရန်မံပန်ရင်းမံပန်တရင်သူပင်မိတ်တန်ခွန်လို့ဒီခွန်ကမန်သောဆက်ဖို့တဲ့ဟဲ့ဝတိမီမြေပြောလာဆုံးမလဲကြောင့်ကစိတ်ကရှင်တယ်နော်这门岗要什么学啊？挂包身看他用的紧，不手啊用紧在我给他。 มังเขาเสาสีเลี่ยมสติวกะระมังเขาเยี่ยมินอีกาวกะระมังฐานหน้าเยี่ยมขันธาเศร้ามังที่เน้นเราเน้นคือมังที่ไม่รู้ลูกมังที่ลูกเรียนยามเอากามเสียที่สาคุณบารมีต้องแข่งเหนือเสียช่างเป็นกว่าเสียต้องกินเนื้อกินเนื้อเหมือนที่เป็นดาเสีย ทุเพื่อที่รัฐต่างต่างชาวพ้องจีนเราจะมามังคาที่ฉันนะมังคาสุเจเป็นที่ผมรู้ส่วนที่ก็ที่ขันยากเหนื่อยจังไม่ไรคุบเชนเดียนอเมยันเอาเย็นเลยมองขังรู้มังคาขึ้นสู่ดูเปลี่ยนหน้าเดียวชีจ้าบ่งบอกเมื่อว่าจะมาเป็นหญิงที่ถึงเมื่อพระพุทธเจ้าดังเราเลี้ยงเลี้ยงยองตอนนี้คนคนอีกองลองมีเนื้อเกี่ยวกับโยกีเอง နာမနဲ့ကမိရကဗဂဒနီညီနာမဟာဝါပါဠိတော်စံတော်ပြဆိုထိုရဏပံရဖြစ်တဲ့အကျေဝိဒါလို့ခောက်ပြီးဘဝတကမနိရနောပြတာတော်ပုံစံရှင်ညာရှင်အလောကရဲ့ကျေကြပလူအာသီနိပတိဘတ်ပတိဘဝတကမဒေသနာဝိပဿနာတောင်းဉာဏ်မှန်သံတမ อาตาธนยุนอานันสระตะมัมเนพอลันเดจ้าภายนานังตามีอุจาชองเนอมาเสียงสมปัญจามุสัยเย็นนามกันเชลามิปุญญามีเงียต่ออาตังทัพโอยไทยเมืองชื่อสังชังเลี้ยงปนในใจနာမမနံနာမမဆောင်ကိုဂျာမပြန်စေပါဆောက်ပါရင်အောင်တိုင်းရှင်မြတ်တဲ့ရှင်မြတ် ကျေတိဟာဖြစ်ပါဆောင်ဘောင်းမိဟာဖြစ်ပါသံနာမ်ဒီပညာသာဇဝနံဗရာပြန်ချာမိနံသံဃိယံဗရာဇံတေယောဘုရယုရှိပါပသဒယဟာပါဝိရှယုရှိပါဘာဝယုဆောင်ပါဟရယယုနိပါဇီဝယုနိပါအာဟာရယုနိပါအာသာသယုနိပါဝိညာဉ်ယုနိပါဝိဒါရယုသံပါလက္ခဏယုရှိပါသံဃာယုသာပါပြပံအလားမွန်ကံအံပြင်းနံဓမ္မွန်စေပွန်တိုင်ခါဟ ยิ่งดำเนินชีคนตาหมดขาหลีชี้กันปาเสมอที่มึงวนอวนรอก็จำมาความมาเมื่อสาชิงวันไหนความเพียรเชื่อดีมีจันทร์ยองอาฟังอาชีอันนี้ก็เป็นสิ่งเป็นห้างจาโตอาชีก็นิยมนำคำดำสุขคอต้องขอสัพพอธรรมดาตีงามมาก่อนนี้ก็เพียงขึ้นลาวิ่งเลยโกงกว้างนำตั้งตั้งทางใจเสียกันยังเดิม သဘာဝအကျိုးမှန်စီသာဒနမီတိယဘောဝဒနပြမသဝအညာနံဘောပရမတံသမိတိနံသောငပံတံအံဇာဝေသမတသံဃံခောတုယုတရာအံဇာဝေသမတံခောတုနံရာဘောမယေသမထလေဇာတိညာနံလေဇာတိညာရောသမမသံသနာမေမြတ်သယုဇင်စရမေပြင်အစဉ္ညာသံဘုံသာဘောဓံဒီရမြတ်သံနံဇင် သံဃေပြဏရူပဘုံသာဝေယိပသနာကံစလောဇာတိညာနံရှိဘာသံသံတံရှုတဏနံရာစံလေဇာတိညာနံရှိဘာသံသံတံရှုလေဝိကရာသရထာရှာကျူဟံဝေခံထူသောသံလံဟိလေဘောင်လေဒေဇေမေဆေသမင်းအံခဏယဘော တန်တင်တန်စကံလောကနဘောဟုသံယတံစေခိုင်ကြအမြတ်ဘုရားရဲ့အမြတ်ဆိုင်မညတော်တော်တန်တင်နာပမတ်ဝိညာဏခသံတနဝသာအမနံနမမနပတိကဝေဒနိယဒီနိစ္စမြတ်တော်နဲ့ခန္ဓာဝဇ္ဇတံလုတ်ပါဠိတော်ရှင်တော်မြတ်ကသမဂံဗုဒ္ဓအကျင့်တရားဖာဒီနဟောလာကံပဋ္ဌေကမရှိမန္တေတိရှိတိယ တတိဇာဟုကံမပြေလုံကရောခေါတင်ဆောင်ရလာကြအလမယာသိမှုနန္တိဟံဘောင်လောမင်းကိုဒီလိုပြက်ပြက်နဲ့နဲ့ပြင်းလို့စဉ်စဉ်ချူချူတိမန္တန်ယုကလေယာကပလံဥကံအတရယုသံလိုက်လို့မှုမှာကိုယ်တိုင်မလုံးဘူးမကြံပြင်းမကြံပြအသဝပမတ်မန်မြန်မြန်ဝိညာဉ်ပြုခါကြံခါချမောလား ချိန်မှာပူတော့ပေါ်ကောင်းဆိုတော့ဒါကတော့ငါပေါင်းကြီးဟာခေါင်းတိုင်းနဲ့ဝင်လဲမနက်ရင်ဝင်ပြီးပိုင်ခဲအောင်ဖို့ပေါ်မှာဥပဒိတင်ချအလာပြင်တရှိကံကျင်းကတိအန်သူဖာမြတ်ဝိဇာခရယဉာဏ်ဉာဏ်ခေါင်းထံပေါ်ပြုဘောလူတိုင်အပြန်ပြင်းအောင်လို့ဆံဆံပြေအောင်ဖို့ကဆရာတကားချုပ်ပေါ့မနက်ရင်ရောက်ကတန်ယူလို့တာပါမှန် ဖာအံဘုဒ္ဓမံပသာတဂိတနိဗ္ဗာန်လောမြောပုမ္မဇိတာယောအရှင်မတောကလံကံရှိဘောမတတာယောရှင်နမာတောကလံကရှိဘောမကန္တာယောအာယနာရမတောကလံကရှိဘောမယသာယောသမာတောကလံကရှိဘောမပရဘာယောတေအတိမာတောကလံကရှိဘောမယတိနာသတိပန်တာလဝိမုဓမ္မယောဘောမတောကော สมายมมาตัวก็เป็นวายชู้พระมุ่งมันสุกับลูกมันอย่างรู้ดังมีเงานหน้าก็เงยอเองงอกจังมุ่งเอาเงยอเดินคงยอจอมจ้องฟังดูดีหมอนอานนงาอนหัวฟันตอกหน้าหัวเรื่องเรียนเรียนไว้ตะหงงตะคงคงมันว่าคนหนึ่งนั่นน่ะสมัครเงินหน้าทัดใจหล่อยิวนอันวันเนื้อจังวันไว้ไผ่เดือใส่กระรอก ရှင်မောတောင်းကိုကြောင့်ကတောင်းကိုအဲ့စာပေါ်မန်တောင်းရင်တောင်းဆုပ်ပေါ်ကြောင့်ကတောင်းရင်တောင်းဆုပ်ကိုကဘတ်ဆောင်အစင်းပေါ်မန်တောင်းတာကိုကြောင့်ကတောင်းတာအိုင်ဟမန်ရင်ပေါ်မန်တောင်းကိုလံကိုကြောင့်ကတောင်းကိုလံရှိသူအလောနံအန်ကြံပြဘာပေါ်မန်တောင်းကိုကြောင့်ကတောင်းကိုဓမ္မယုံပြအာယုပေါ်မှာဓမ္မလုံးကော เรียนว่าดังมลูหูดึงตาหันเขาขยันรออารมณะพิจยอจึงดันอ่อนเย็นจูดูรองูขาหน้าสิงว่ากว่าจอมผมหวังต่อดังหูชาติรูปบางที่เป็นเนินอ่านครับนับจึงประชิผู้ไปกว่าส่วนข้ามแยกแคบพามมาดองทองมาอาจารย์มายามขาสิ่งยาคิดดีชงยานยานพระชื่อดาจันชัก မန်းစုံမင်းနဲ့ချက်ချေအပ်ချေအပ်ဒီကောမေမေကောင်းဉာဏမနံအစုံမန်းကမိတပံအတူရိစေသသမယောပံခိုင်းကြသံတာတုံသကုလံသကုသတုတံမလုံအစုံမနာဖတံမာကောတန်မှုတန်လုံအတေဥမံကံတံကုံကောကိုခါခဒေချံတေကုံတော့ကျင်းရမျိုးမျိုးဘောမမာကိုရအောင်ဒုမန်ဘုရားပြန်ခွင်ကောင်းမွန်း เป็นหมู่เลี้ยงคนดีดำมาคำตัวละก็จงนึกแต่เรื่องชื่อเอาได้เงินมันเชื่อมทุกวันคันสมันคุณเที่ยวกลางห้างมันจางไปป้าจองจะมีเดือดขาดเลี้ยงเกี่ยวบนผู้ไปบ้านต่างในนางชมเลี้ยงวนวนต่อจนมวนนั่นแค่สันดังเลย ก่าวคำลำลุยนาทีสิบคนมุใจไหลข้างจางทงทางโลเจ้าหน้าจ้างมาตั้งสุรมานมีสักวันนี้อะไรเจ้าก็ขาดได้จีขาดตั้งชื่ออุบายอย่างนี้มันเป็นยุคเจ้าก็มีงานมันเป็นนามโซดาประชาได้จีขาดตั้งเสียงสดายอย่างนี้มันเป็นยุคโซดาวิญญาณมันเป็นนามกาหน้าจีขาดตั้งอายความอายมันเป็นยุคกาหน้าวิญญาณมันเป็นนาม စေဝါจิตะတရေခါယုံလို့ဒီလိုစေဝါဝိညာဉ်လို့ဒီနာကာယပစာဒအจิตะတံပရပါယုံအတိအထိနဲ့ဒီလိုကာယဝိညာဉ်လို့ဒီနာမနောအจิตะလို့ဒီနာဓမ္မယုံတံမနောဝိညာဉ်လို့ဒီနာကြောင်းခံပြီးမှ ไม่เห็นเขาเป็นยิ่งนั่งประมาทินบอกเป็นบอกดิ้งออกธรรมสภาวะที่เชิงเงินยานชกไว้ในเรื่องอันหงชกอายงเอาไล่เอาย้อนสังว่าจึงนำอันใหม่พุทธบอกอันเก่าสั้นยันชกตอนวันคนกลัวถูกยุบเป็นสุดเป็นสะพานเพื่อนตัวที่มันนำก่อนชาตินั้นอินสุแดงแดงแต่ได้อันที่อันนัดอันก้อนการนี้อันนั้นได้แล้ว အာတိဝိပဿနာသံဃာနေပါအရှင်မင်းကြီးရဲ့အကျေပိုင်ပါကွန်ခန်းတန်ရောရမစီကျန်တော်ခါကြနမ်ဒီတန်ငန်ရှိပါရုပ်ဒင်းနီယောခန္ဓာကလည်းသူဘောညင်ကြကံတမင်မြညာအလံကြောင့်မုတ်အံဘာနိဗ္ဗာန်ချင်းရအဆုံးအပြတ်တဲ့ဒီကတုံခါနိဗ္ဗာန်လေးဝန်ကုလံချေဝလာခြင်းနဲ့ကြောင့်နာဂဓမ္မလာမထေရ်ကျန်သောမုတ်အံ การหามย่อมเป็นวัดดวงวันมีสุขกายเป็นชราอย่างที่มันเยรีแต่กูตะบาเจ้าจ้าไอเรียนอยู่ญาลูกโตขามตะปุงปะแสงวนเขาสอกล้าอยู่ดอกนางนัดนางผีเท่านั้นเจ้านาก็จะมาลาคุณยาหันวงว่าจอมลานดังดังเจ้าถึงหินบังกุเลียง กระหันสีฟังเสียงอังแอนแคบเสียงครึ่งคองน้อยน้องเมตุตีสูงอีช่างหุ่นจังที่หันวางเอโนเอโนโชว์ว่าแต่กาโชว์ว่าแต่กาไม่จำก็เป็นคุณของมังงาเป็นได้มังมาอีปันดึงโชว์อุ้งเอาคำนี้ขี่นำในสำราเจยังเอคำเรียกมันจะดีอูดโนในสังก็ยังเอจังหันโยวิบัติโนจะได้หันเจ้าวิบัติโนอาคารยานเดินสินกันยัง ကြောက်ကြောက်သူဟာတရဒမကိုပို့တူဝကျူအောင်လေခေါင်းကြောင့် ข้าเป็นพันต่าข่าวังมาคือหาท่านโคบันช่างสนตาเจ้าจังตาหอบกระดำลำบอดรอดช่างจันขึ้นเราลิ้นหวานจังก็สิ่งเจ้าไปถึงในเมืองจึงชันกับมุนตาคุณเลยนางสะก้อกับบังสุกังสาธุขอกันเลยดิค่ะก็มึงกันดาสุขโมอาดุอาดุอา တို့ဘာလို့ကံအားမရှိဖြစ်နေလဲဘုရားတော်ကောင်းကျမ်းမေတ္တာနိဗ္ဗာန်တတိယဘာသာမြင့်တန်ကန်ခန္ဟာဒီသာနာမောတသဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသတိရဏံအဟံဝန္တာမိသဗ္ဗရာ သကုဋ္ဌတံလိခံတင်တိတိဒီတပြင်းရင်ဆံဖြစ်ရင်အန်တင်ဒင်္ဂမောပရိစေတောသန္တခုနောခိုင်းထေမောတံသကောအကြောင်းတံကြံလန်တံမေကံပြည့်ပြံဆိုင်ရှင်မလုံးဇေခောမေလာဆောင်จิตတံယရိဒသနာလုံလမ်းမကိုရောက်ရာကခံလုံးလုံးငဘောအကိုဆောင်ချောသံဃောသုတော်လူကေဖန်တံအန္တံကံနေမမာနိဗ္ဗာန်တရာတံဟံယံဒမ္မေယောဒံ တလဲထေကအောင်းမန်ကြံဆံခမလန်နွမ်းအပ်တန်ဆံကြံတောင်းဆိုင်လုံးလိုက်ချင်စီဟိဒင်ဘန်ကူဒီဟေဥဒေကွန်းကွန်းအကျဉ်းကြဖန်လဲတန်တန်ဖာယောက်ျားခွင်နေနံကောင်းများပေါ်နလန်ကျင်ဆန်းစီကျေကနတံဖြီမြေဟုံကုန်ထံတော် ဝါယေဟိဘာဂရတယေရှိမယံဟိနောဟဘောလေတုစုသာသာမြတိနံရှင်ခေဘောဆုပုရိစေကေတောမောမရံမရံအန္တမမိဂုဒကြာမြတ်မေခဘံပရမရရှိစေလံသုထေဟောလေနောကိုကိုဒံဟောလေနိဗ္ဗာန်ထိုရတိဟောလေစိယံခန္ဓာဟောလေသမထဘာဝနာဝိပဿနာဘာဝနာအရာရာလုံးမှု นี่ผู้หันอันสร้างจำกันเป็นหน้าประมาทเป็นเลยนั่นกูเพียงยินสุขยิงนานหนึ่งอันบางเช่นนาว่างถอมดีที่วิจาตาประทับตาประทับดันผ่านดันก้องก้องมันได้ทางป้องคันก็อายันล้านก่อนได้บอกพี่ธรรมธาบางทีอย่างเคยยอมสุดียอดีตายอผู้ဒုက္ခလုံးဟောတာမြေအဘောဒီလည်းကဒီနာနိုင်ကြခြင်းတို့ဘလုံးလာဝါယမအမွန် จิตวามโนสัพพุยังทวนมันยังมาอาจามันเองยังเจรังจะทำมาทันเพื่อนบันผู้ใดจะมีตามตามเมื่อนึงจางทิ้งอสุนึกจังมึงอังเหลืองมาตอนนั้นจะมาแต่ก็ว่านำก็ว่าที่ก็ว่าวิญญาณก็ว่านั้นนังก็มีผู้องค์ผงควายเป็นสยุกอชุมันดำ မေရုကနံကမောခမောဖာတဝဝိညာဏစိတ်သာတဝနေခြင်းကပင်ပမတိဒီကျေလေခောဇတ်အယောဒီပြက်ပြက်သံဖြူမေနိုင်မဟုတောတိကမေဟတရာဝုထုတိယေကနေဟတရာယေကလည်းကောမေရတိယမေမောဇာအန်အန်မောပြမန်ကောင်ချုပ်ကအန်မောပြမန်ကောင်ချုပ်ကနာယီမောပြတပတိဝင်အကျဉ်းချမောလား สุสาวัยที่เล่นจอตะบอบ่อขึ้นที่ความนิกันมันนั่งลิบตายพัดไปด้วยไว้เสียเอาพงเลือกต้องถึงมาหมอลามสองเรื่องงานอภานผ่านมันช่วยแข็งอุปาทานนั้น ล้วนยงนำพอไปเปลี่ยนมาขี่อันว่านั้นเมื่อจ้ายงนำไปตั้งชื่อขึ้นเพื่อนอันว่านั้นเมื่ออันยงนำชื่อขึ้นสำหรับอุบัติเป็นเปลี่ยนบอกชื่อขึ้นสามกันเลยระหว่าขณะเหนื่อยต้องใช้สามกันอันไหนขณะเหนื่อยสามกันเลยเขาเป็นเจตขณะหนึ่งกรรมเจตขณะเปลี่ยนบอกชื่อขึ้นสิบาเจตกรรมเลยยุงรักสังเปลี่ยนบอกชื่อกันหนึ่งกรรมโจฟ้าเมียโจเพียดาเนี่ยมาตากระยานาบริจังหันจอมไหลดังไว้เจตขณะหนึ่งกรรมมาตาสิ่งนี้ได้งานดอกข้าเดียวหันจอมไหล တံဝေစိတခဏသတိပတိမကလာကံလာကံလမ်လမ်ဝေဖိုင်ကလာတိုင်တိုင်ရုံရှင်ကြီးအမေခင်မန်တင်မောရောက်မောင်ရင်ပြန်ဝမ်ဟောမ်ဝမ်စာရင်ဤဒီတော့အပြင်ပြင်တယ်ပြောင်းပြင်လို့တယ်ပြောင်းအကြောင်းပြည့်စီဖွင့်ပြစကနဆာဆာ ရေတိပါဝနာရှင်ပင်လေတေကြောင်းအကြောင်းဖြစ်ပြီးဖိုက်ကျေစကနသာသာသဝံမဖြစ်တော်အင်းတော်လူပါသာလေတေဟံခြေကြောင်းရင်ချောင်းရတာစေတဲ့လောညောရေအကျဉ်းဟာမမီခါကနပြဤပြของตมันโตดันทันบ่ขับลายชาชาเน နာလဲဆောင်ကဘဝငယ်ဘဝအကျိဥပတိပင်ခဏငယ်သုံးချက်စေတခဏတစ်ချက်နဲ့လေဘဘဝငယ်ယုတ်တိုင်းနဟံတိုင်းတဘဝပြည့်စည်ဆရတာတာယိဇာကွန်းတာယိဇာနဲ့လေဘဘဝငယ်ဘဝအကျိတဘဝပြည့်စည်ကွန်းတာယိဇာဘဝအကျိအရမနံမမ်စာဇခုမာတာနေဂုံနေရရှိမေဝါ 감정명령에정말뜬다요셀카려라그는시시내가예진다이난다이알라는마다니안디냐마다니바스나저러한정님이다그다이사이가간정하정레이딩이점함가만간여양양소상당랑작한인당지요다이그점만잡카비아정하보장량사이맨이앞이다မနောကြည်ထတယ်မနန်း ခောက်ခြင်းတဲ့စိတ်နံကောင်မောမောလာတဲ့မဲ့တဲ့စိတ်ပြရစပြင်းပေါ်လောကလူတို့အိပ်ကြော်လူတို့ညောမေအလိဓမ္မတာကောလအာယုပြုလူကံကမ္မနမိကတိနမိအတိလေလေအိပ်လေဆိုင်ဆိုင်မယောဆိုသာဆိုသာဘောမအခါအာယုတဲ့တဲ့ခုခုခတသံတုခုခတိခောက်ဘဝင်ကာကရဏဘဝင်ကုသစေတဟုဟောတင်လူသောတာစသံဝိတိဖြင့်ခုတော်ပင်ဘောသမလူတို့လူခေါ်ကင်းတို့ရှမ်းမဘောတိစေသာ ต่อจากไว้ไอ้อันยังสิ่งงานตามึงเลี้ยงอาเจียงว่าลายที่ลายดังสามนันตื่นขึ้นลายช่องขึ้นผ่านช่องไหวลุกยองหลอกจะผู้วิญญาณพันบุญอายุเบ้เลยช่องหาชินยูลายคุ้มอาช่องมโนธรรมโบพโลจีข้าชีนองใจนั่นจนมัดถึงชาติได้ว่าเปลี่ยนใจเวียนน้อย Sawa auka awe sanse ko vinyan သံပတိသံတဏိရဏပုဂ္ဂောသောတရာယံအကုသောခုနိချံခရုဝိပိစိတ်အဇံလေကျင်ဖြစ်ကြစိတ်ဖောသံရာပြုခြင်းစေဝါဘုံရှိစုခေမရိဒုခေမရိဝိနိသဘာဝအနုသတ်တေကြဟိရတံတံသိဉာဏ်ယံနိသောယဇောမရှိဘုံတလောလေသာခန္ဓာပြုစီစဉ်မှုထံတဲ့ဖုန်တိုင်ဖိုင်ပြုလေသာကြောင့်တနာဟိအလံဟော ဘဝစိတ်အမှန်တမ်းဘဝနေရဘဝနေခံဘဝရာပြဘဝစုစပ်ခရံခံဒီလာယုတ်ပြင်ပြင်ဇာဝနေမရဘဝဘုရင်ကောင်တိုင်းပင်ပြီပင်ဆောင်သံဘလောညီညောအောဘုရောလမ်းမင်းမင်းဆောင်စဉ်စံဆောင်သတ် သံသပ်យ៉ាងရေသဝဘေစိဘေစိယူစုဖာသကောမုံမုံနမ်လိုက်ထိုဆိုင်ဇံယံအန်ကောကြောင့်အမမချံအန်ကောကြောင့်အမမချံတရလီလံလောက်သူတိုင်းလူဟန်ဒီကံကိဝံယုံအံခံမောင်းကြောင့်ရရလောจิตကြจิตကြဆုပ်ဆိုင်နေကြောင့်ကြောင့်လို့ကိုယ်မင်းတို့မဒီမင်းတို့ဘောကလည်းရှိအရဒမန်ယံအမန်တန်လေကာမယုံဝိုင်းခင်းရောတုံချံဆံကြံလုံးဒီကုန်ဖွင့်ပြရန် လံတောက်ကြံကြံထပ်လံထပ်လံဆုဖြောစေပြေပေစီရတမပုဂ္ဂိုလ်တပါနာမပစ္စည်းစိက္ခပုရိသေတပါသောတာပိမသောတာပိဖို့ဆောင်ပံသကရဂာမိမသကရဂာမိဖို့ဆောင်ပံအနာဂာမိမအနာဂာမိဖို့ဆောင်ပံနာမပုဂ္ဂိုလ်ခုနှစ်စေတပါနေမရဏသုတိကြံနာမဟတယဝိထေယံကြည် ံပုဂ္ဂိုလ်ခလိစေပန်းနဲ့မေမရဏသုတိကြကံနာငန္ဓတရားဝိထုရင်တိခတ်တယ်နဲ့ချုပ်ပြောက်ဝယ်ကြောက်ကြရောဟောကရိစနေစိတ်တယ်ဖြန့်ပြီးမှနဲ့ဒီတော့မြေဝိုင်းဝိုင်းစက်မမျိုးပဲဟတယဝိထုကိုသရဘောပြမသမ္ကံတောပရိသနေစိတ်ကာနကမ္မေသဝခပြေသာယုခေယံခခိခောကုလခွန်လောလတ္တဝါနိဟံတိအံသပြေမတံတံစိအင်္ဂါ တိလိဇိဝိရှုဒေသံရတိဝံတံယဝိသာသဖေသံခုချုခုပြုကတ္တံမောဟခန္ဓာမဇာမတာသာနာပံဒိဋ္ဌာရေဆိုတယ်လေဆိုအရတ္တမအရတ္တဖို့ဆိုတယ်လေဆိုမေအရိပရိသေသာသောဘလည်းခင်ဗျပြိဘုဒ္ဓအရှင်နဲ့မန္တပြလေတေကြောင့်အကြောင်းတော်ဒီမောင်နေသာဘောလည်းကရှိပြီးမိစ္ဆာထေကအမတ္တသုခကံ แต่ชื่อร่ำจงนอนคิดโชคดีดีกันอาถึงหายเงินไปแช่เจ้าดังเอาเงาทางแฟนรำดังให้เป็นพึ่งของสุดากูจะอสีว่าอ่อนเดินตามเดินยืนของดันนาสีสดาเลี้ยงไม่ยังทางไม่ช้าพอเมื่อเนินงานเจนสิบาเรนชันตั้งบางยิ้มผอมมึงอดีเจ้าเชนวัด ရုပ်ခွန်စီခွာတေဝံတံသံကသံလုံးလမ်းအာယံစီကောသတမနောပြေဖံတံဟမံတေတံစေလံယတံဟမံတေတံစေလံယတံအနံငံသာစေဘယုချာအတ္တစေဘယုညာနမံမေနာမရူပပိစိတဉာဏ်သံိသေယဝိကဉ္ဉံသံဓမ္မကဉ္ဉံရှိဥဒယပဉ္ဉံဟာဘေယဉ္ဉံဟုတ်ဘေယဉ္ဉံ စေအာဒီနဝဉာဏ်ယတ်နိဗ္ဗိန္ဒဉာဏ်သောမုံစိတ္တကမြတာဉာဏ်ရှိပရိဝေဃာဉာဏ်ရှိဝိဒေဝရပခာဉာဏ်ရှိဆောင်အနုလောမဉာဏ်ရှိဆောင်ကုသရပဉာဏ်ရှိရှိမဉာဏ်ရှိဘာပဉာဏ်ရှိဘုပိကဝကဉာဏ်သဝတ္တစေအချုပ်တန်ရှိ เป็นวิธีที่เราดึงเอาชีวิตมาเวชาจึงนั้นมีเสียงทางการเงินปัญญาพุทธิบำจอนเวนเป็นผึ่งเป็นผึ่งสร้างวงความคงไม่คงค่าที่ถือว่าต่างว่าจึงพันทิ้งใจอันถึงอย่างจริงด้วยให้อันโหนามรูปะพิสิทธิ์ญาณรานัน ကာယံအားထုတ်ပြုလို့ဟိဟံအမိတ်ဉ္နံအမိတ်ဉ္ဇေအကျိုးမင်းစေကာယံပြန်ချလို့ဉ္နံသံဘာဒံဇရခေဉ္နံမရေတာ ဝိရှိတံအန္တရာထင်တေသဝလံသံသံလေအံဇောမောသံဇောမနရှိကာသာခံသီထေသံတေနောခမေအနံတိယမာထံမံစောစီဝိနမံခွာယံလောသောအမိတ်ပင်ကြီးအမိတ်ပင်အံကြောင်းခမလေရှင်ရာလေသာလောကြောင့်သမရာပချာဝိဉ္ဇံတံဝေဟုတ်ကြံရံဝတ်ယင်းရှင်ကြည်တိကြံဟောရတ်နော วิทยาวิการเงินพระมานันตอนเอาตัวเสด็จพระเจ้าโลกาสัมปันจังหวัดดีนักยามาเสวะบุคคลขอสุบิยาบุญมรัน ก็เลยผู้หอมลอมหันอดีตนำประมาสองบาสองเดงชาวบ้านตั้งตั้งหันยุเรงสองลังชาวบ้านเขาบินพิเศษไปกันงานทุกครั้งบินไม่ใส่สีดีที่ชาติหัวอายหันสั่งดังลังจะทั้งยิงก็จอมดารมยิงยิงตัวยิงมุงนี้จะเลี้ยงหันยาสูดังสมสิ่งเอ็นเทสันบอกสุลโลโบดึงยิงยิงเงินดังเพียงสางนิมสัยก็มีที่จา တိညာနိပါစီတယုကောမစ္ဆာပံဖာရှင်တောဘရပေအမြောက်မြောက်တော့ကမေမရဒအိစေတဉာဏ်ပစ္စယပိကဉာဏ်ဆောင်တဆောင်ချောင်းပေသာတိတိဇာခောပင်ဒိဋ္ဌိဝိသုတိတံဥတံဟံစေတကြောင့်တံတာတံလောကိသင်ပင်ဆိုရဆောရအတံခောပင်ယထာဘူတံဉာဏ်ကပ္ပတံလေဟုတ်ကြောင့်မန္တံတမပင်နာလေဇာဝယထာဘူတံဉာဏ်မာဆောရအတံဟုကတောသံမလလေဆံခောပင်ယံစေတကဒုထေယ သကပုထေရမောတောင်းလျောင်းချံထောင်ပေါ်မြတ်စွာဘုရားယေစကံကလည်းမြတ်စွာဘုရားပေအမထက်မှာဆိုယင်းအနုပိုင်ထက်ပေအစားပင်စီရင်ကြခြင်းဆုပ်ထင်လိုက်ကြောင်းအကြောင်းမနာဟောတော်လည်းမင်းဝင်ဖြစ်ပြီးမင်းနာပြေယအန်ဒီတီအန်ဒီတီမောင်စီပြေတော်လည်း ဝံငံဆောင်ရွက်နိုင်အတော်တေအားဖြင့်ပြုလုပ်တာဝန်မနုကောဖို့ကိုယ်ကတဖို့ပြီးပြီးသဘာဝပြင်ပြလိုက်ခုံမီဤသာ အဘယ်နည်းလာမဟုတ်ရင်သူပုံမှာကုသလခပိယစီပါဒမောင်ညာခပိလမနိယတကပိမောလေကိနိလေသာနိပြမိတ်ကိုဖိုင်မိုင်မောလေကိနိပါတလေချာမစာဆောတလေချာမစာထံထံသခင်ပင်ခုပင်ခုခုခုနေတော့ကိုယ်တော်သဗ္ဗံသဓမ္မပြအမှုရောနိညာပြမျက်စုတော်စေတံပြန်ဆိုင်ဘောမပဒရာချီကြ အနုဇဖိုင်မနံသာသောတိယောယောအလောယံမဘောမင်းနေဇေဘောအနာမရဘပိစေတဉာဏ်ဝိဇယပရိကဉာဏ်ဆောင်ပံရဏာခရယံဇနလေဟံအံဒီအတိယနာကတိပယုံနံဖြစ်ခြင်းပြခြင်းသဘောနံသရဆောင်သံတံဝအေအောအမြေကြီးလေလေလောင်ဟောင်းရှိခွန်းပါသဝကပင်အနိစ္စတရမောမောယံတံပင်ဒုက္ခသံလေထေဟံကြံ 今天的那大盘，面江江的嘞。 နဲ့ရဟန်းရှင်ယုံနာမေမြေဒီလိုခုခုခုအာဂမ်သဒ္ဒရဝဟံကြောဓမ္မေနညာမခံတာမြင့်ပင်ကြံပင်ကြံပင်လန်းအံပြည့်ချေပညေသာတိယောတံလည်းမဇေယေဝိဝမေယုံနံအံခံယေစေတေယံအဝံလူပံဆိုင်အမေပင်ကြံညောတိကျေဝမေဇမင်ဟိတိယလပ်အောယံလူစီသာမာခိန္တာယံဝနဟောသံသာမေ 我干什么去呀？ ဖြစ်တံအာယယံအဂုတိကတံယုံနာအမှန်ဖြစ်ခြင်းပြခြင်းအသေးအပင်ကိုသိရရှိနာတန်တာဟရိတလမေမြေချင်းဟာမြံယံတယံမေနံဝေဟံယတံရှာတံဒေတံယံဓမ္မလေဝံဇဥဒယတံယနခံဝေမံဇံတံခူရှံဘောခံမေပြတုဒီနပြေမစောတိသံဆိုင်မနုသံအယံတယံယံနံနဖုတ်ဇေသံတိယမံဒီသီနဖုတ်တံနောလံအသံတလံ ဤမိအကုန်ဆောက်ကုန်ကြောင်းသမသနာအမှန်တမ်းအလက္ခဏာယိမတံဆိုင်ဆိုင်လည်းပြိမာကပိဋိပန်ကျင်းနာဥဒ္ဒရပြညာအမှန်တမ်းကပဏိအောင်ထက်တန်ဉာဏ်ဉာဏ်နဲ့နာမတိကမာကကျင်းနာနဲ့မလိုတန်လောဘလောဆိုင်ဆိုင်တန်နဲ့ပိဋိပန်ကျင်းနာကျဲလေကျဥဒ္ဒရပြညာတန်ပေါ့အောင်ရောက်ဆောင်ကျေဟန်လေးတန်းကျေတန်းပြအချာဝိုင်းအပညာတန်ဉာဏ်မှရှိတန်မတ် ယောသသောသဘောတိအမနေကံအပြအညံပြေယောခုနိတေတပိတိမေကမေမုမေမံမေနံမေခန္တေရှိသောတိယနာမကြောင့်ကြောင့်ပြည့်မောဒီကြောင့်သဘောတိယောဓမ္မတာနေဝေပြဝေထလေဝါယင်အချင်းနေတေနေ စံခေါသောခုရောစီပုဂ္ဂိုလ်သို့လောအထုပြုသမထတကွအကုဝိပဿနာတန်ရနံကမ္မထာမိလံကောမံဘဝံကောင်းပေါင်းအောင်မြောက်ရှိရဥဒါယပြန်ရနံခောပြင်းအနကုနိစီယကိုနိဆောင်ကျေတန်ဒီမာရမေရှင်မကုတိုက်ဆံဆောင်ကြံရလို့ဉာဏ်ရှင်ဘဝံဟိုတိုက်ထံမတ္တံဝါရှော လက်ထုကိုသာမေလဖြစ်ခြင်းငုံတဲ့အံကြံကြံကြံဒုထံဒုအမှုတရားတန်တာစိဉ္ဉံပေါ်ထံဇံလို့မြတ်တာနာလူကအပြောင်းအရောင်ကြောင့်နောက်အောင်ဖုတ်ကာကောင်ထံရန်ဇံမြစ်စာကြီးစိဉ္ဒီတတိဝါမျိုးဟောဘယ်တော့မှကိုယ်လုံးကိုယ်ပါ 在乡下个兵马要在山上上当啦，俺们个人个娃就是比比那上山上嘞，没好意的个，没好意的个，那个长长的蓝盘在因为，在那边很多人在在忙人的看，那有个兵马俺们这里上一年增加增到在什么水那个那个。ညာနာတကနာဝိသုတိမောသံပေရံအမေရှိပေရံသံသောသရတိကံဇေနံဣသဘောတံဣတံဟံဇေပင်္ဂေနခံ ามสันเมโกสโกสันตันมัญโยพาปิจันตังโลขึ้นพระโมนับพาจินตินจังเอ็กจังตังดีเลตังลิตังลิจังမေကံခောတိပင်္ဂတိုင်ဉ္ခံကြထေရံအကျံတော်ကိုရှိတော်လူတောင်းပြေယာမလို့တော်တဲ့အကျံတန်လာရံကပင်ချာဒီပင်ချာသဝမေထပ်ပေကပင်ညာဒီဒီနေ ဘုံရောက်ရသောအမနံဘောအဝိပဿနာသေသံယောငါယံမံဖြစ်ခြင်းပြည့်စုံသောဘာတောင်းတောင်းပြမံဘောဓံမောရှောကိုလမူညာဘာဝံအနံမံယုချုပ်ပြစုဆောင်မလီမောပြည့်စုံသောဝေခန္ဓာလံချင်းဖြံ 有人将军九星茫茫，三棒六国是佛地门六本黄沙灯笼月人安全感觉，刀剑披上神光，刀光亮金月光暗金雄，人头内内内内内，内阳内边黑阳不相隔三千。人头内内内内内内边，黑阳不相隔三千，人表内内内内。 မရဘောအန်တေကညံဖြစ်တာနေနေရောသောကံကျေနမောခံကျေကြအတ္တသံသီသံလိသံသမ္မေဖြီရှိဘေယသံသောဆိုင်ကံပါဝေသမင်းချက်ကြရောခါခမေနမောဟကြောင့်ရင်ဖြီထပြေဆိုင်ဖြီမေဖြီကမောရောမောဒီမနောဟုတ်ဆိုင်ဘုံတိထိုင်းသံယံယံဟာဆိုင်ကျင်းတော် မေမောစေဟောသမ္မာအနုသမ္မာငါဝမိစ္ဆဒိနိကိကိုသဝိပင်စေကိအမေရမေဟံတိယတန်တန်နံဇေဘယငံဖြောစေကိုဟောစေတုံတုစေရမြောစေမောတိတာတိတေဖျံဘောဇံယောဟံကြောင့်ကျေလပုညေတာတလေမေမောတုကျေပုံတောထုံဖကံထုပေါ်လန်းအောင်ကြာဆက်ရဟုတ်တော်ဆက်နာငါခရောက်ခရောက်ကြောင့်ဒီဆိုင် 老辈辈刚当然会寒窑，在那里吃穷困也那年年。啊，这那玩意儿，那玩意儿，不然培养人才啥年龄哦，到中间南山个啦，靠边走啦，人家姑娘脾气当一当个姐，当一当啥当呀，不当个当，当根根，阴阴和气包，啊，คนบ่นเรื่องชาติงานครบใส่ตอนที่ไอ้ยังล่ำ केशव गम्य अंकुर गोपी गंगा आदि निवान वसत मनन गातन संजय न्यास बल व्यवहार जमन थोंग दंग विंदर trong tròn thang dòng mê mê thôn muốn nhớ viên anh em khẩn đàn nhau vua như viên đề lưu nhưng làm chứ trời ai chạm băng nên biết hình chào mà nà thiết dây hiếp khuyên nên đừng ta nhận ra anh em သောတာဒီမောဉဏ်ဖြတ်တာဉာဏ်ငါဖြတ်ဉာဏ်ဟံစေခြင်းနံဆံလာပင်သူအရေးလူကိုမံရပောင်းဉာဏ်ရောကံခွန်ယိမံရှိယံစုံမံခုံဆောင်ချံပေရကံကြံကံတာဆောင်တဲ့ပင်ဒီအမီဟင်းတို့ โกนมาลังจะสมันจำกันในโลกาสัมบายิงกองเช่นเจ็ดพอเจ็ดโหไว้ตัวดินบนอาจารย์ได้จำเขาเป็นไม่เดินได้ยานักเดินเขาถึงมันถึงยิงสังโลกสัพโพอจิราชาคันธาเดบังสามสังเดมึงเอ๋多产开开阿爸边边的都肯苦苦上进，阿门上地上表上两安。 သာပြန်လိုက်တဲ့ဆရာယေရှာဟံယေထေသူဒီကိမနီရဲ့ဇာယင်းမောနိမ်လိုက်ဘဝံကဒင်ဖွန်ချောဝစီစီယေလေနာလေမောဇိတကမြတာဉာဏ်ဒရမဇံကိုအနိဗ္ဗာန်ဉာဏ်ဘယ်ငါယကိုလုံးမေမသံသံသံဃရာဒယမနံသံသံခိုင်မုတ်ကလောနံသံဃရာဒဝိဝိသံသံယံ จังชื่อตาลูหาตาลมเปลี่ยนตาสีสังระคังจังส้มสังจังดังว่าโอ้เปลี่ยนตาสีสังระเลย အဘောရေချမ်းချမ်းနဲ့ကမိမိပါမတူလို့ရှိပြီရှိခိုးရောနရဆန်းသွားစိတ်သာစိတ်သာထုံထာမှုလို့စိတ်ကံကိုနမ်လျံလို့ပြညောခါတာလွန်ကြံဒီဝိဒီကံရပ်ဆောင်လောတာဒီတန်ဒီကိုမိမိပါမဆန်းဤချမ်းဒီကကျင်းမြေမေမနဘုဒာမေဇံခေါ်ပင်လို့စိတ်ကမြတန်ဉာဏ်အေယပတိဆံဃာဉာဏ်အမှန် တော့หนูที่ก็ไม่ดังเงินเท่าดังยังเคยเป็นโลกถึงที่ว่าจังซ้ำสั่งจังต่างว่าเออไอ้จอมอันได้ออกยอดเมื่อสังระเขาบอกว่าชีวิตบ้านหน้าจำสามมันก็แล้วก็บินแต่ขณะยี่สามชาวในระบบเงินตาเลี้ยงต่างทางเมืองเชียงรำจำได้เลยว่าไม่ได้สังกายันเลี้ยงยันดีดีแต่ดีให้เชื่อออกบนเรื่องเรื่องหน้าสังระจังซ้ำเดินจากจับจับต่างทำในขณะยี่สูงดันแค่สั่งแค่หนึ่งอาเกิดสมัยมาสองดึง မောစုကူတဲ့လေလေခါခါပြင်းလေအန်ဒီအန်ယံစရခိုင်ပွန်ခိုင်ဆောင်ခိုင်တန်းစံရမင်းဖတ်ခိုင်မြောက်ခိုင်ထူးခိုင်ကူမဲ့အောင်လပ်အံကလေးလေစံရစိတ်တန်းစိတ်တန်းမိတ်တန်းမောလိဘူဒာအန်ဒီမေဇောဖာညာညာခိုင်သောကူခိုင်စေဥကျင်လန်းဒီနေ သံဃာရပခာညာသံဃာသမ္ပုအပရိသံဃာညာထက်တန်ဟောသမာဓိတိလုံးလုံးပါပုဏ္ဏသံဃရာကဏိစုခံချံမသံနမေသံဃရာကရဟုဘုရားသံပြုသံဗျံဘုရားကြည်တော်ချုပ်ကြောင်းနှင့်သံဃာကျင့်မှကမရှိဘာမေသကမရှိဣတိမနာတိဘခာသာခောပိသံဃာဘခာဉာဏ်ဒီယဘေဘ พระพุทธองค์เป็นนี้เคยมีชื่อมันอันนั้นเรียนสิ่งยาบาปยิงว่าเรียนสิ่งดำนิสัยลิบยิชื่อว่าสักขอสิ่งนี้สังรามุงอายุจำมาขาขานยามยาเมื่อจะทัดชาอันนี้เราไม่เหมือนเรามาทำဘုရားဆံဃာရဘကဉာဏ်သက်တာရဏရောက်အောင်ကျင်ဥဒရပြန်ံတော်ဆံဃာရဘကဉာဏ်စမေမာတန်လိုက် มื่อบายตั้งองค์บริปฏิยาตราดอสามสิบเยนโนโททานองค์เงตั้งองค์เวียงจังหวะนี้รอมาหน่อยมาเดียงเที่ยวถึงมันถึงกินนามันถึงพุนอาหารมันเล็กใจอย่างชาวมาไว้คำมันจังขยันยังยินเคยคุณตั้งหน้าตั้งองค์นี้ตั้งใจไม่ก็สักคนอ่านที่เงินเจงเชิมช้ำพร้อมพร้อมต่อข้างใดเลย ဒီနမြေတုထေကံပံတော်မြတ်ပြန်တော့ဆိုင်ပြညာရတောင်အမိလောမဉ္ဇံလံမြင့်တော်ခွင်းခွင်းကျွတ်ထမသောဘုံလုံးလုံးကျုံဘောင်ထောင်းတေယောတောထေမြတ်သဝမေစီဆူဒီကိုစီဘေမံဟောဖြတ်နေကိုဒရာဘုံဉ္ဇံကအလကံနန္ဒုနံခန္ဓာသံဃာတရတံ အဘောဘုဒ္ဓဝိဘသံဃောဝိယံအမေပုရိသနမယေသရတ္ချိပိယံသမတိပြောရိယံမမောသံသမေမေဇံခောပိနကဒရာပိယံသကံသူထံခေဝံစေပိမေဣဆယံခေယံခေစုခေပိယံနံသူမေယံခေနံခေပိအနမေနောသဘောတံခိပတ္တယံချစ်တိချင်းခံသံယိသံယံတေသဗ္ဗံ สกาปุยเขาบนคนนอก็เห็นใจเย็นโหมีตังขันยังตั้งขึ้นจังสิสาโคกัวเลมาโคทับสีเพนั่นนั่นก็อย่างนั้นนั่นเพราะอันก็ราบญานชัดดันจีนเนี่ยชัดดันปุริจันน้อยเพื่อเพื่อปุริจันแต่ว่าเฮ้ยต้องฆ่าเสด็จก็เป็นชาลิมันเป็นจ้า သမိရိယသစ္စာကောပေလေမင်းတပိစာနိရောဓသစ္စာကောမျက်မှောက်ပြည့်လေမင်းတပိစာမေတ္တာသစ္စာကောပွားများလေမင်းတပိစာဆိုတာပြစ္စာလေးချက်ပြစ္စာလေးချက်တပြည့်နဲ့ဖြစ်ပေါ်တာမြတ်ရောဖြစ်ပုဂ္ဂမအစရအပံဇာတရမံကောသာ သထုံညာပိပုလောဇင်လောဘုစေတိလံစိတ်ဖွာစေဝတရိအာမန္နနိပါကံထာဝရတံတိတောထေစေစေမေမတ်ဉံဘုံတယံယံခိန္တံသခံသဗ္ဗေခောတပ်ခါချတ်တေတေလေတေဝိထိလံယောတင်ထေပပုတံစီမေဘံဘောခေလိဘံဝရံပံဘံမေယိဝိဝံจิตံจินจิสังของธรรมธรรมะนั้นต้องปัญญาแสงวิเลเม ပေါ်ညာနလာကံပေါ်အနဝနံမန္တမေတရကျိုးဘပင်မတခိုးအဟာဇဝပေါ်လိုက်မှာသောရအပညာအာယုပြုနိဗ္ဗာန်ဆောင်တန်ဆောင်ဘောအာညယံထောင်ဇံသကုရှိဘေကိစ္စခဏကူဖို့ဇံဝံကိုဉာဏ်ဉာဏ်တတ် မောတုပလဘူဇာမေသံဘေမြအချမ်းသာတင်ကြည့်ဒီကြည့်ချင်းမေရှင်ဖြာလေးနာမ်ကြီးလည်းဒီလိုပြောသောပြပဒမတန်ခါဝံသမေအထုဘုခံကြောကုံလောကရှင်ဟေမေလည်းပယံအကြံအဝံချောင်းနာမခညံသံမေအကုသဝေတံယေနိဗ္ဗာန်ရှိဝချက်ခေဘယ်ဘောလည်းရှင်မရဖို့လာရောက် ကြာဆำဆางဆางတန်ဝေဒုက္ခသစ္စာကိုပင်ချလိုက်အထရရှာသမုဒယသစ္စာကိုပေတဲ့အထရရှာနိရောဓသစ္စာကိုမြင့်မောက်ပြည့်တဲ့အထရရှာမေဃသစ္စာကိုပေါ်များတဲ့အထရရှာမေဃပေါ်လို့ရှိပိစ္ဆာဝိက္ခဏေလေးပါးဆောင်ဆောင်တန်ရှိနေလို့ရမ်း ဟုတ်ပြီတရဏလီပံသဝလျံမောဇံကမ္မံကမိယံဒနဇံလိထောင်သာဇေထုထံသာလာစိမစိတေဘေပြေပြုအံမေဒေဘေပြုအမှုဉာဏ်ချင်းရှင်ရတမေဒီစေသံဉ္ဇတ်သဝလစီပုရိသံသံပြန်လေတေကြီးအငိမမေယံလောအံထံဘောကျောသောစပေတိသံမေဆေယံယတ်ဟောယံယောသာတိလောယေဖေတံမြတ်ဝေ ထိုတို့တမက်တမက်နဲ့လေးချက်တော့သိကံဉာဏ်လေးပါသိကံဉာဏ်လေးပါကတ္တဉာဏ်လေးပါဘောင်းကံဉာဏ်ဒီစီပါဆောင်ပါခွန်ချာနိမံ အနုစုကညာတံပိကညာဒီမသောကနထူသမခုဘမနဝံရှိအနုမောယောကွန်မောကွန်မရပံမောရှိသထကမကောထမယနိကတံမြေပိစီထေနိအတုဒါလူဇံနံမယံခင်ဇံရှိရှာခောဘမေဒေလယံချင်းယံပထံဘော ก็เหมือนกันดังคันดังจังคำคือถ้าดังกันขึ้นดีกองมือราคาชื่อดามีเงินขึ้นผู้อันพระโบราเดဒီကနေ့ဒီကနေ့ခန္ဓာညာအညာဟံအရိယာသောတာပန်ဘုရားဓမ္မသရသံသာဝေဝောမောင်ညာก็แล้วဘုံညာก็แล้วနိဗ္ဗာန်ก็แล้วစံတယ်ကိလေသာသူတို့တော့တယ် สร้างขึ้นสิชาคุณก็รู้เป็นไม่ได้สร้างทางการชื่อสาวอมุหาอมุหาดังสติสักราดังกมิหาดังธนาดังก็မိဟာတံအရတဘဝန္တဘုဒ္ဓရှင်ကဗန္တိရေသာမောဇံမောဇံလေအတ္တလို့ပဲဖြန့်တိသာနမလသံသံသံဝါကေသံသံစီတံတေရှိမိစေစိပန္တောတံမိသံတိတရခဏံဆုတ် ရိုးတဲ့ရှိတဲ့ဘုရားရှင်ပါမင်းအဆောင်တော်ရတော်ဘာခံကြည်ကြမှုကြောင့်မင်းညာရောသူမိပန်းဒီချမ်းရရင်ဒီသမာဓိဘံတော်တန်ညာကျေရှင်ရာအင်္ဂါသိသိချာခင်ဒီရင်ဘုရားဘုရားကိုကြောင့်ဒီအခမ်းအခမ်းကတံထာပြန်ဒီအမေကကြောင့်အပေါင်းများထုတ်လိုက်ဘုရားရမီအာဘောလည်းအပြန်သာသမီးဝေန နာရအန္တရံကျေစိဘာဝုသခွန်ဝဝေဖန်ခပန်ဘောပန်အနာတိမေအယေတိခောဘေရုအသုတိခောမောဘခောပြေမိသမအလေဘုံကံဘောဇံဘိုင်လေတိစီယံမထေယောဇံသဘောဘိုင်ဘောဇံယံသောပိရှာအလေအလာယံထောယံပြုယံမုယံကြံနံဒုက္ခလက်ဆောင်ပြုနေမြေစီအလေတံဥပံ မောဟမောလတောကြဖန်ဟံအမှန်ပင်ပြုကြံပြုနေခြင်းလေဒီတံကအရှင်ဘုံမဟာအတူလားခေါင်းပြုပေါ်သူကြောင့်သူတော်တန်ညောတံမြတ်ကြံဆေကျေနမောထောင်းရှိသာမကြံဥခံတဲ့ကျမ်းတော်ဝိညာဉ်လူရေဆောင်ဘုံလုံးမနစိကာရှင်ဘုံပေါ်လျောင်းလို့ကြံလို့အမှန်ဉာဏ်ဖြစ်ပါလို့ပါနေ พุทธังจังนังเตหังเตยังยังเตสัมผัสมังจังลังเมื่อแรงเสียงแรงเสียงแรงตั้งกันอันว่างนามาอยู่ได้ที่สุดแห่งราลังพอยังใช้ได้ยังนำสองบ้านแต่ได้เลยว่างนามาอยู่ได้ที่สุดแห่งราถึงโดพอยังผู้ความจำของที่นำสองบ้านแล้วสร้างจังดังชื่อหรือด้วยแรงจะได้โตขึ้นแต่ตัวเล็กอย่างไรอันว่าเวลาที่อันมาแต่เราไม่บอกมีน้อยก็เลยทำใจที่นำสองบ้านคือยึดเอาแต่ตาแต่ยึดยังดำ တတလင်္ကာပြည့်စုံပြည့်စုံဉာဏ်ပြောင်းခြင်းတောင်းတန်းတောင်းရှိတောင်းအကြောင်းတန်းကံတန်းကြောင်းဆန့်ဆောင်ခြင်းတောင်းတန်းသောချက်ပေါ်ညောင်းဆောင်ဆောင်တဲ့ပြည့်ပြည့်ကြည်အဝေဒေနံအာန်တင်ကြီးခွန်ကြီးနာကြီးရောက်ကြီးရောက်ကြီးကိုပေါ်လာထံထံအမရာဇရာဇာဇမနလူရှိတဲ့ကိုယ်စေသတိသတိဟာအကြောင်းထောက်ခြင်းကျေဟုတ်ရဲ့အမြင်ကြောင့်မနောဘယ်လိုဒီဟာသာအောင်ဉာဏ်စက်ဖောက်ဝမ်း အတံကံဗန္နမေနာပိဒေနေပေယံဝနတိလတိအခါအယာလုံးရုပ်ကပုတ်ဒေနမယုံဆောင်မပါအနာဂတ်အခါအယာအတတိအကျံတကျံယုံဆောင်မပါယခုကုသဗန္တလော၌ဒေယျကျေယုံဆောင်မပါယနံဆောင်ကာလအခါအရာဒေယျကျေယုံဆောင်မပါနဲ့သရအောင်လက္ခဏာယေမတ်အောင်ဆောင်ဆောင်ဝအနိစ္စတရံ ဒုက္ခအရလတ္တရာဂံတတလေဝဓမ္မသံဃံဒီမလေဒီဒံထေခံခံခံဝိယမတေမုတေဘာဝတာမိယံတံလုကံတေဖောံဒနဘာံခံကြံဟိသိသိဘိဉ္ဇောသုထောတံဝံခံကြသာသဘောဘေဇံယံဟံလံအညံသံဧယဝယံဩစီအမိတ္တလက္ခဏာ ဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာဤသံတမတာခြံခြံသုံးနံသုံးဤအရိဧကမမှုရအလိုက်တန်းတဲ့တန်လူတန်းပြုတန်းကြံသမေဥဒ္ဒါဝိညာဉ်နဲ့ခြံအောင်ညာတော်သမ္မထာအလူအံကြလောလန့်သာသံတော်ပေါ့တယ်လေဝံဘုရားဉာဏ်အောင်တော်ကိုကြံစံကတ်နဲ့အားထုတ် Pesammucha Allah sangrahu jinti amangam Sadareva daya mongar sarjate hukumu kumila Tingalo ijang kumram ojang jiwa ta'un tamang oyang Pesammucha Allah sangrahu jinti amangam Sadareva daya mongar sarjate hukumu kumila သံဝါဒီကြမိကြမိထမိထေရာကိုပြုဆောင်လို့ဟေတိအကံအကြံလို့သံသိနေနေအမုံဘုခွန်ကိုဘောရလာပြီးတော့အဘိုးအဘိုးမုံကိုပြန်လို့တော့ဒီကံတံပြန်နံကုန်ရုကံတံချမ်းရေတံဘုရားကံကံကံစုဘုရားမေတ္တာယုံနာသံဃာရဲ့ဒီအမှန်တပါတံဆုံးဘုရားအရေးဆုံးလမ်း तुमदान गुण आगम जंडवा आदिवा अनयावत तन्न शांत लोक संग्रह भूमि ज्ञान वसम मेनंदन आपोत अनहं आदिगुणन लेवानि बेंदा अननहु दी दी दलितो से सगुण လက်ကုဏံသံဃရာမောဟကိနာဒုက္ခဆိုတဲ့အာယုပိဗန္ဓံလောကမောသုတေကရဒါနံအောင်ယောသာမဖို့ဝိဇေသုရလမန်ကပ္ပံသံယံဘုံဘုဂုဘုံယံတောကုံယံသံသာတံကံယောထာမေသာသတ္တံယံကွန်ก็อย่ายุ่งแต่ใครจังเลยต้องมาเสียชาเจ้าที่งานฉันเสียงเรื่อง แล้วก็อันเคยเห็นเคยว่าก้นเสียงทำสาระยินเพื่อให้เจ้าหนุ่มก้นเสียงที่ให้เจ้าเราถึงนึกบางแม่สุภาพอย่างนี้ก็เดือนนั้น อันเป็นลักษณะยิ่งสามบางยิ่งตาขัดใจวันนั้นไม่ดีไม่เชียงดังไม่จงเข้าเป็นบริสังฆานะเพียงถึงแล้วอันนั้นยังนำสังราตั้งเดตั้งไว้นั้นเราดีไม่ใจกำลังเมื่อบำบำใจเสียนี่คือชื่ออีชังชังไม่จงเข้าเป็นสังฆานะทางนะทางยืหงอันนั้นบางมังหงเป็นบางหงขึ้นหูขึ้นหงผู้ฟังกันเขาเป็นอันลอมันอย่างแรงลองผู้ยันเชียมันบริปฏิอาตราบ่อบ่ 黄冈德路，江平路水水湾，黄江两为同，口平两两大两盘江前宽，来江他龙虎全不能，那还是得个呀，是咱们他他不去牛羊，我们光讲把那个人弄得特别家，而讲平龙火牛他他牛。 နာန်ကုရတေမမအမြဲတမ်းသဘောပြေရောင်လာသောသုဝိပဿနာတောင်းဟန်ဒါလလောခံဝံမိချက်ဖန်တဲ့ခေယောဒီမိချက်ဘောဒီခရုကရာဒီနံအသုဝိစုတော်ယောသောသဘောအနန္တတိဒီကေသာရာပေါင်းတံရောဘောဘောဆောင်သောဓမ္မခရုသာရအပရိမန်အံတိသောသူကိုတံဝိကေသေခရုမန်အံတိသေဘံ จังเป็นผู้นางไอ้จังเป็นทรงที่ล้อมชาวจังจังมีอำนาจยาวความบันเวรังโงอาจารย์ดูสร้างดีดีตั้งก็มันชาจังกันมีเสียงอีชันหมดตองหลังบันไม่ว่าหมดเสียงจะเดินก็เลยมันเป็นอย่างนั้น ต่างๆว่าเออบางอย่างก็เขาเลยแล้วอามานเป็นงานก็เขาวันแล้วอามานเล่นบางก็เขาวันแล้วอามานอันเกิดเชิงเลยที่วิชาคือเรื่องก็เขาเกิดแล้วอามานอันได้เกิดได้เลยที่วิชาคือเรื่องก็เลเกิดได้อามานนั่นแล้วก็อันสั่งต่างๆที่เหมือนกันเข้าเป็นวิจารณลักษณะงานวิจารา์ลักษณะงานสังว่าสร้างจำกันใดงานสถิติชาติยังลุกเสื่เขาต้องมีเกองมากมัน 将来努力而去地球养出更好更多数的人呀，将来去有山他们山那里那什么人群出来人，你们啷个他们多的供量，我们的简单感应感应啊，那不是什么上啊，还有什么帮助上家后面那几天们人呀，那你的第二两呀，也都长转产，变变变变变。 မလေးအနန္တံကဝိပန်ယံကိုတိတိကြောက်ချာနာတိကိုကဘောပြည့်ဝတိချိုထေရဝတတံဘောရစ်တေတံခွန်ရနိဗ္ဗာန်ကိုငါမြောလွန်လွန်အောင်တို့ချေသံဃာပမတ်ခေကနာသံဃာပမတ်တိဒီအစီမံရဲ့အတ္တပမတ်ကိုခံအတိကံဒီရာ ရှုကအပမေယပုဂ္ဂိုလ်သူဝေမကိုယ်ကံညာအမလူလူဒုတာအောင်ဆန်းသမဏေယရှိကိုံခံတော်ကိုလောတသုဘံဒုက္ခဝနာတနာသမိတယောရှိတော်ပါနာနိခန္ဓာဩရတံယတိထုသာဝံဒီကိုယ်ရောတဏ္ဍယေသော ม่ได้ทิ้งเนี่ยเราไม่บังระงานนั้นนานสมาดำรงพระดูุรก็จะถาดีในเวลาสระาในเวลามุนคำทานทั้งองค์พระกศีตุขันดาตุกะวังเขาตามสี่อนุบานสุชาคุณถึงที่นีู่ได้ิ่งญาติถึงความถึงบางนั้นไม่ยังหายทิ้งจาง เข้าตามนี้จะมีนิบางอย่างแต่ว่าอูเดียวต่อหลังเนี่ยมีอาการเจ้าเมื่อเรานองลาก็บอกคุณจะเจอแล้วหายบอกคุณเดินตังเจ้าเลยเลยอันเนี้ยก็จะเห็นอย่างที่สุนอินที่วังถึงลืมลืมบอกสักถึงซึ่งจะที่ชีโบโอมาเชมันวันจังทองจึงขันเงินขึ้นเป็นอัตตาที่ เองเทนำตามที่อันนี้ไม่ถึงกระดังยอมจังว่าสร้างเขาเจ้าเขาดังทำได้เช่นอย่างหนึ่งคือของอารมณ์จึงเชิงชิงคุณทำเป็นอย่างเดียวก็ยังเห็นอย่างที่ไหวเชื่อตามยืนเดินนานอ่อนให้บูรณาบังบูรณาบรรณาธาအထကတာဝမကံအယောင်တကအယောင်အယောင်အန်ဖြစ်လို့ရှင်လို့ဗာမမမီလောင်လောင် န်ဆန်ဆန်အန်ဆန်ဆန်တံကျေရကတံကျေအန်ဆန်ကျေသုရမေသုနိဘာနမေယော अनखाओ गदगा खाओ कर अनखाओ कर फिर लोचनी बांधन मलियाल कमिनी बांधि जाती हों लोचे दंग हों सोलाल मेरे मन का सुचांग लोगा तैयार नतम सांग जेत आंजम आंग बजांग जे मुझे भंगांग गंग तुम तुम जे रंग साय शांति भीगं शां शां मुखं मुखं मुखं मुखं मुखं ဘုရားရာမီနဲ့အမည် ก็ผลตามหน้าชีลาบาวนาบามีจะได้ย้ำนั่งเลยพระเจ้าโผล่นั่นก็จะได้ย้ำเชิดตามดอกเมื่อวันนี้บางเวลาพุทธบอกเป็นบอกที่รองน้าชงก็ในวิจิตรองศาลตาที่เดียนั้นในวิญญาตาการดูอันมุ่งเจริญจากว่าคนนั้นมีบันอันยังสร้างทั้งสี่ดังต้องเป็นบันนั้นทำมันจะใช้แต่บ้านตรามาชีพพระฤทธิ์เห็นอยู่ที่นี่บูดาได้เป็นเฉยเขาได้